1335ခုမိုင်းကျလာပြည်နယ်တွင်ကာနာယိတာနဲ့ကျေးဇူးရှင်မဆီဆရာတော်ဘုရားတရားဒေသနာဖြစ်ပါတယ်။ဘုရားမြတ်သုံးပါးဆရာသမားတို့ယူရင်းမဲမဲလို့မိုးရှိကိုပူဇော်ပူဇော်မှလည်းရရတော့မနာမကုသိုလ်ကံစေနာတို့ကြောင့်ဘေးအန္တရာယ်ခတ်သိမ်းလို့မှပြင်းပြင်းရည်ဖြစ်၍အသက်ရှင်ခြင်းအနာကင်းခြင်းတမ်းမာရင်းဆန္ဒမောင်းဆာစီတော့ အလိုစီအတောင်းတအသောလောကီလောကုတ္တရာကောင်းမျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ တ္တိယာမိဓမ္မံသရဏံဂစ္ဆာမိတတ္တိယာမိသံဃံသရဏံဂစ္ဆာမိသရဏဂမနံပရိဘုံနံ နာတိဘာဒဝရမိသိက္ခာဗြဟ္မမာရိယာမိအရိယာသခင်ရှင်မြတ်တို့သည်သတ္တဝါ၏သက်ကိုသတ်ပြခြင်းမှာသက်ပါလို့ရှင်းဆောင်တော်မူကြသကဲ့သို့ တော်သည်သည်သတ္တဝါရဲ့အသက်ကိုသတ်ဖြတ်ခြင်းမှာသင်ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏မဒိနာရဏဝေရဏိသိက္ခာဗြဟ္မမာရိယာမိသုဘဥစ္စာကိုသုဘဥစ္စာ ခိုးယူခြင်းမှာသရိယာသခင်ရှင်မြတ်တို့သည်သက်ပါလောရှင်းဆောင်တော်မူကြသကဲ့သို့သတိတော်သည်လီခိုးယူခြင်းမှာရှင်းဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ် ပြမစရိယဝေရဏိသိက္ခာရံသမာရိယာမိမမြတ်သောသေတော်မှုကိုတရားယဟန္တာတော်သည်သသက်ပါလုံးပြည့်စုံတော်မူကြသကဲ့သို့ တော်သည်နိဤနေ့ဤရအတွင်း၌မမြတ်သောအကျင့်မှာသင်ကြောင်ကြောင်ဖြစ်သောသိက္ခာပုဂ္ဂိုလ်သောတိပါ၏ဘုသာဝါရဝေရမဏိသိက္ခာဗြဟ္မာရိယာမိဒိဋ္ဌိပြောဆိုခြင်းကိုသရိယာသခင် ရှင်မြတ်တို့သည်တစ်သက်ပါလုံးသင်ဆောင်တော်မူကြတကဲ့သို့သတိတော်သည်လိဒိဋ္ဌိပြောဆိုခြင်းမှာသင်ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏ ရာမေရယမေဇဗမာရဒနာဝေရဏိသိက္ခာဗရသမာရိယာမိမူရဲ့မေ့လျော်ခြင်းဤအကြောင်းဖြစ်သောသေရရဲ့ ရသခင်ရှင်မြတ်တို့သည်သက်သက်ပါလို့သစ္ဆောင်တော်မူကြသကဲ့သို့ဒီတော်သည်နိဝိယမေလျောခြင်းဤအကြောင်းဖြစ်သောသေရဲ့သတိတို့ကိုပေါက်စားခြင်းမှာသစ္ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ် သောက်တည်ပါ၏ဝိကာလဘောဇနာဝရဏိသိခာဗရသမารိယာမိအရိယာသခင်ရှင်မြတ်တို့သည်နေမောလသောကာလ၌ယာဝကာလိကဖြစ်သောသဝေသဝေတို့ကိုသောက်ခြင်းမှာ ရှောင်တော်မူကြသကဲ့သို့တတိတော်သည်ဒီနေ့ဤရဲ့အတွင်း၌နေမွန်းလဲသောအခါ၌ယာဝကာလိကာဖြစ်သောသာဝေသဝေတို့ကိုသာသောခြင်းမှာသစ္ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်ဆောက်တည်ပါ၏ စ္စသစ္စာဂိတာဂိတာဝါရိတာဝါရိတာသီတုကသီတုကသဒ္ဒနာမာလာကန္နာဝိလေပနာဝါရဏမာနနာဝိဘုဒနာဌာနာဝေရဏိသိက္ခာရသမာရိယာမိဝိဘုဒနာဌာနာဝေရဏိသိက္ခာ ရာသခင်ဘုရားရှင်မြတ်တော်သည်အကသောတိမုတ်တော်ကိုကိုယ်တိုင်ပြုခြင်းစေခိုင်းခြင်းကြည့်ရှုနားထောင်ခြင်းမှာသင်ဆောင်တော်မူကြသကဲ့သို့၎င်း ပန်ရင်သန္တာလိမ့်ရင်သန္တာကြောင့်လို့ရင်အေးစင်းကိုဝိကျိုင်းတဲ့အောင်ပြုပြင်ခြင်းမှာသင်ဆောင်တော်မူကြတဲ့ကဲ့သို့၎င်းဤတော်သည်နိဒီနေ့ဤရက်၌သာရင်စပြီးတော့မှာသာရင်စပြီး ကြောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏ဥစ္စာသေနမဟာသေနဝေရဏိသိက္ခာဗြဟ္မမာရိယာမိဥစ္စာသေနမဟာသေနဝေရဏိ ရာယံသာသခင်ရှင်မြတ်တို့သည်ရှင်သောနေရာမြတ်သောနေရာ၌နေထိုင်ခြင်းမှာသက်ပါလို့ရှင်းဆောင်တော်မူကြသကဲ့သို့ ပါစေနှင့်ဤနေ့ရဲ့အတွင်း၌မြင့်သောနေရာမြတ်သောနေရာတို့၌နေထိုင်ခြင်းမှာသစ္ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏တရားရဟနာ ရှင်မြတ်တို့သည်ဤရှိပါတော်သိက္ခာပုဒ်တို့ကိုသက်သက်ပါလုံးကျင့်သုံးတော်မူကြသကဲ့သို့သတိတော်သည်နိဒီနေ့ရဲ့အတွင်း၌ဤရှိပါတော်သိက္ခာပုဒ်တို့ကိုကျင့်သုံးပါအား တို့ကျင့်သုံးခြင်းဖြင့်ရာယနာရှင်မြတ်တို့ကိုပူဇော်ပါ၏ဣဒာမေပုံညာအဘဝခယဝံဟောတုယနေ့ဖွ၌ကျွန်ုပ်တို့လူဒန်းအပ်သောဒါနာကုသိုလ် သမဂုံသုံးပါးနဲ့တကွာစစ်ပါသီလကိုသောက်တည်ရသောသီလကုသိုလ်စရှိသောဤကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ဘုံရာကုံကြောင်းဖြစ်သောမဲ့ညာဖူညာနိဗ္ဗာန်ကို စေရီသီတရမေနဖရာယရဏတရားယရဏသံဃာယရဏတိသောပုဂ္ဂိုလ်သုံးပါးနဲ့သာတကားအထင်ကသမဏနာကတံအင်္ဂါ၈ပါးနဲ့ပြည်စုံသောဘောဓရာတိလဘုသီလသရဝံကတာမကျိုးပေါ့မြောက်ကြရန်ကောင်းမွန်သောတိနေစားကြ၍အပမာရေနမမေရောတတိတရားဖြင့်သံပါရေထပြည်ပြည်စုံအားထုတ်ကြကုန်